ယနေ့ဣန္ဒြေထမြေကြောင့်တရားတွေဟောကြားလာခဲ့တာနှစ်ပါးပြီးသွားပြီဣန္ဒြေထမြေကြောင့်တရားဟာ9ပါးရှိတယ်ဘယ်နှပါးရှိပါလိမ့်မယ်အဲ့ဒီ9ပါးလေးကယခုနှစ်ပါးပြီးသွားပြီပုပ္ပန္နုပါဏာဏံသင်္ခါရဏံခယမေဝပတ္တတိဥပ္ပန္နုပါဏာဏံဖြစ်တိုင်းဖြစ်တိုင်းကုန်သော သင်္ခါရဏံယုံနာဓမ္မသင်္ခါရတရားတို့ဤခယမေဝါဂုံချင်းပြချင်းကိုသာလျင်ပတ္တတိရှု၏ယုံနာတရားတို့ရဲ့ကုံသွားတဲ့သဘောပြက်သွားတဲ့သဘောအဲ့ဒီသဘောကိုသိအောင်ရှုခြင်းဟာသရဝရိယတတိသမာတိပညာဒီဣန္ဒြေ၅ပါးတရားတွေညင်ညွတ်ပြီးတော့ဝိပဿနာဉာဏ်ဤထက်ပြီးတရားတွေတိုးတက်လာမယ် နောတတသတေကိသာကိရိယာယတံပါတိတိတတထုယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရ၌တေကိသာကိရိယာယယိုယိုတိတိရှုမှတ်ပွားများအထုတ်ခြင်းဖြင့်လည်းပဲတမ္ပါတိတိဝိပဿနာဉာဏ်ဤချက်မြက်ကပြည့်စည်ပြည့်စုံစေနိုင်ပါ၏ကုန်၏ဒုတိယ ယုတ်တရားနတ်တရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောသိအောင်ရှုတဲ့နေရာမှာတက္ကိစ္စကိရိယာယမိမိရှုမှတ်ရမယ့်အမှတ်တရားတွေလွတ်မသွားရအောင်တတိကံပြီးတော့မပြတ်ရှုမှတ်နေပါထိုင်ရင်လည်းပဲထိုင်မှတ်နဲ့ရရင်လည်းပဲရတဲ့အမှတ်နဲ့သွားရင်လည်းပဲသွားတဲ့အမှတ်လျောင်းရင်လည်းလျောင်းတဲ့အမှတ် အဲ့ဒီမှာရှေ့အမနောက်အမစနေအောင်မပြတ်ရှုမှတ်နေခြင်းဟာဒါတက်ကိစ္စကိရိယာယတနည်းပြောရရင်မိမိရှုမှတ်နေတဲ့အမှတ်တရားတွေကိုတတိကပြီးတော့မလွတ်အောင်ရှုနေခြင်းဟာလည်းပဲဒါရိုးရိုးသေးသေးရှုနေခြင်းဖြစ်တယ်အဲလိုမလွတ်အောင်ရိုးရိုးသေးသေးတတိကပြီး ရှုပွားအားထုတ်နေရင်တဲ့သရဝရိယတတိတမာတိပညာ ဣန္ဒြေ၅ပါးတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်နေထက်ပြီးတရားတွေတိုးတက်လာမယ်။ဒါနပတ်နှစ်ဓမ္မလေးကပြည့်ခဲ့ပြီ။ဒီကနေ့ယောဂီပုဂ္ဂိုလ်များနာရမယ့်တရားကတတ္တသတတ္တိသကိရိယာယတံပါတိတိတတ္ထထိုယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရနိုင်။ တာတိစကရိယာယမနာမယာချာမပြအောင်ရှုမှချင်းဖြင့်လည်းပဲတမ္ပါတေတိဝိပဿနာဉာဏ်ဤထက်မြက်ခါပြည့်စည်ပြည့်စုံစေနိုင်ပါ၏ကုန်၏ယုတ်တရားနံတရားတို့ရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုတဲ့နေရာမှာရှုနေတဲ့ယောဂီပုဂ္ဂိုလ်ဟာယန္နာယန္နာပြီးတော့မရှုနဲ့ တရားထိုင်ခြင်းလေးမှထိုင်တရားထိုင်ခြင်းပြည့်သွားလို့ဖြုတ်ပြီးတော့စကားတွေပြောလိုက်နားလိုက်စားလိုက်တောင်းလိုက်အိတ်လိုက်အဲဒီလိုယန္နာယန္နာပြီးတော့မရှုနဲ့တဲ့မယမနာမယမနာဆိုတာရှေ့အမှနောက်အမှတ်တိစက်နေရထိုင်ပြီးတော့အမှတ်ကရတဲ့နေရာထိအောင်ရအမှတ်ကသွားတဲ့နေရာထိအောင်သွားအမှတ်က လျောင်းတဲ့နေရာထိအောင် အကုန်လုံးမိမိဟာမပြတ်မစဲခြားတလဲလဲရှေ့မှနောက်မှစနေအောင်စက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်းပေါ့အချိန်တိုင်းယောဂီပုဂ္ဂိုလ်များဟာယန္နာနေတယ်ဆိုတာမရှိဘူးယောဂီရဲ့နာရမယ့်အချိန်ဟာညတန်းကောင်ရအချိန်အဲ့ဒီတန်းကောင်ရအချိန်လေးတစ်ချိန်လောက်ယန္နာပြီးတော့မယမနာတခြားအချိန်တွေမှာ

မပြန်မစဲထပ်တလဲလဲနဲ့ရှုပွားအားထုတ်ပါအဲဒီလိုရှုမှတ်ပွားများအားထုတ်ခြင်းအပြင်တရဝရိယတတိတမာရိပညာဆိုတဲ့ဣန္ဒြေတရားတွေညင်ညွတ်ပြီးတော့ဝိပဿနာဉာဏ်လေးထက်တရားတွေတိုးတက်လာမယ်ဒါကိုဘာနဲ့ဥပမာပေးထားလဲဆိုတော့မီးပွတ်တဲ့ယောက်ျားလို့ ဘုန်းကြီးတို့ရှေးခေတ်ကမီးလေးရဖို့အတွက်ကြောက်ခဲလေးနှစ်ခုကြားမှာဂွန်းလေးညာပြီးတော့ပူရတယ်။ဒါဘုန်းကြီးတို့ကိုယ်တိုင်ငယ်စဉ်အချိန်ခါကာလတုန်းကအဖိုးများအဖွားများအဲ့ဒီမိခတ်တဲ့ကြောက်ကလေးများနဲ့မိခတ်ပြီးတော့ပုတ်ပြီးတော့မှမေးရအောင်ကြိုးစားတာကိုခွန်ကြီးတို့ကိုယ်တိုင်တွေ့လဲတွေ့ခဲ့ဘူးကိုယ်တိုင်လည်းခတ်ပြီးခဲ့ရဘူးတဲ့ အဲ့ဒီမီးပုတ်တဲ့ယောက်ျားဟာမီးလိုချင်လို့ရှိရင်အဲ့ဒီကြောင်လေးနှစ်ခုဒီကြောင်လေးနှစ်ခုကိုတခါနဲ့ပူပြီးတော့မီးပွင့်လာသည်ထိအောင်ပေါ်ရတယ်တကယ်လို့မိမိကညောင်းပြီလက်မောင်းနေအောင့်ပြီဆိုပြီးတော့ဉာဏ်နားလိုက်ရင်လိုချင်တဲ့မီးရပါမလားမရနိုင်ဘူးမရမနာဒီလက်မောင်းသာပြုတ်သွားခြင်းပြုတ်သွားပါစေမရမနာကကြိုးစားပွတ်မယ်ဆိုပြီးတော့အဲ့လိုကြိုးစားပွတ်မှာ လိုချင်တဲ့နည်းရအခုတရားလိုချင်လို့အားထုတ်ကြတဲ့ယောဂီသူတော်စင်များမှလည်းတရားသဘောလေးတွေတွေ့ခြင်းလို့တရားအသိဉာဏ်လေးတွေဖြစ်ခြင်းလို့ယုံနာဖြစ်တဲ့သဘောလေးတွေဉာဏ်နဲ့ဓာတ်ထိတွေ့ခြင်းလို့အားထုတ်ကြတဲ့ယောဂီများမှလည်းတရားအားထုတ်တဲ့အခါမှာပင်မလိုက်တာငါတော့နားအောင်မှပဲလို့အဲ့ဒီလိုသာယန္နာယန္နာပြီးအားထုတ်ရင်မိမိလိုချင်တဲ့တရားရပါမလားဗျာ။ မယမနာဘလောက်ထိအောင်မယနာရမလဲဆိုရင်စက္ကန့်တိုင်းစက္ကန့်တိုင်းရှုမှတ်နေမိနစ်တိုင်းမိနစ်တိုင်းရှုမှတ်နေနာရီတိုင်းနာရီတိုင်းရှုမှတ်နေအချိန်တိုင်းအချိန်တိုင်းယောဂီပုဂ္ဂိုလ်ဟာအချိန်ချံပြီးကြံတဲ့အချိန်ကြီးမပြတ်မလတ်ဒလဇံဘာလို့ရမှာလဲဒလဇံရှုမှတ်ရှေ့အမှနောက်အမှစက်နေအောင် ရှုမှတ်သွားရင်ဒီတရဝရိယသတိသမารိပညာဆိုတဲ့အိန္ဒြေတရားတွေညီညွတ်လာမလားထက်မြက်လာမလား ဣန္ဒြေတရားတွေညီညွတ်ထက်မြက်လာလိမ့်မယ်အဲလိုဣန္ဒြေတရားတွေညီညွတ်ထက်မြက်လာတာနဲ့အမျှဝိပဿနာဉာဏ်နေတိုးတက်ပြီးတော့မိမိလိုချင်တဲ့တရားဓုတွေဉာဏ်ဉာဏ်ကြီးမရနိုင်ပြီဘူးလားဗျာရနိုင်တယ်ဒါကြောင့်မိဖို့ယောက်ျားအလားတူပင်မနာမယရှုမှတ်ပါလျင်ဣန္ဒြေ၅ချက်တိုးတက်စုံလင်ကြင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင် တကယ်လို့ တရားလမ်းဆုံးပြီးယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြက်မှုတွေအားလုံးပြတ်စဲရစဲသွားပြီဆိုရင်အငိမ့်တနိဗ္ဗာန်ကိုယ်တိုင်လည်းမျက်မှောက်မပြုတ်နိုင်ပေဘူးလားဆိုကြည့်ရအောင်မိဖို့ယောက်ျားအလားတူပင်မနာမယာရှုမှတ်ပါလျင်ဣန္ဒြေငါးချက်တိုးတက်ဆုံးလျင် ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်မိဖို့ယောက်ျားအလားတူပင်မနာမယာရှုမှတ်ပါလျင်ဣန္ဒြေငါးချက်တိုးတက်ဆုံးလင် ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင် တဲ့ယောက်ျားလို့မိမိလိုချင်တဲ့မိရချင်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီလက်မောင်းသာပြုတ်သွားရင်ပြုတ်သွားပဲစီဘလောက်ပဲပင်ပန်းပင်ပန်းမရမချင်းမပြတ်မစဲခတ်လိုက်တဲ့အခါကျတော့လိုချင်တဲ့မိရတယ်လို့ပဲတရားအားထုတ်တဲ့ယောဂီများမှလည်းပဲပင်ပန်းတယ်ဆိုပြီးတော့ယန္နာယန္နာပြီးတော့အားထုတ်မယ်ဆိုရင်အဲ့ဒီအားထုတ်တဲ့အခါမှာတရားအားမထုတ်ဘဲနဲ့ယန္နာနေတဲ့အချိန်မှာတမာရီရောဖြစ်နိုင်မှာမလားဗျာ။ ရရှိပြီးသားတမာရီတွေရောတခါတည်းဖြစ်သွားပြီအမှတ်ချင်းမဆက်တဲ့အတွက်ကြောင့်မို့တမာရီခါကျိုးသွားတယ်လို့ဆိုတယ်တမာရီခါကျိုးသွားပြီဆိုရင်နောက်ထပ်ရဖို့တမာရီဟာလည်းပဲအစ်စ်ပြန်ပြီးအစကနေပြန်ပြီးမထူထောင်ရပြီဘူးလားဗျာထူထောင်ရပြန်နေဥမာအဖြစ်ပြောရရင် အကောင်ရှိတဲ့ကောင်ကိုခါကနေရိုက်ချိုးလိုက်တဲ့ထားခါကရိုက်ချိုးလိုက်လို့ရှိရင်အဲ့ဒီအကောင်ရှိဟာဘလောက်ပဲရှိကိုသွားကျင်သွားကျင်ခါနေရကကျိုးနေတဲ့အတွက် ကောင်းတာရမ်းနေမယ်ရှေ့ကိုရောက်နိုင်ပါမလားအဲ့ဒီတိုင်းပဲတရားအထုတ်တဲ့အခါမှာမိမိတရားထိုင်မှတ်တဲ့အချိန်လေးပြီးပြီငါတို့အချိန်ပြီးပြီအချိန်တိုင်းတခါတည်းအထုတ်တယ်အထုတ်လို့ပြီးပြီဒါနားချိန်ပဲဆိုပြီးတော့စကားတွေပြောနေမယ်ဆွေးနွေးနေမယ်တိုင်မင်းနေမယ်စားနေမယ်တောင်းနေမယ်ငွေးနေမယ်တွေးနေမယ်အဲလိုရန်နာပြီးတော့နေပြီးတော့နောက်တစ်ချိန်တခါတည်းထိုင်ရင်ရောက်မှတခါပြန်ပြီးတော့အထုတ်ကြပြန်မယ် ဟာတရားထိုင်ချိန်ဆုံးသွားပြန်ပြီဆိုရင်တခါပြန်ပြီးတော့နားကြမယ်အားကြမယ်အဲဒီလိုရှုမှတ်မှုတွေမဆက်ဖဲနဲ့မဆက်ဖဲနဲ့ဆိုရင်အဲဒီပုဂ္ဂိုလ်ရဲ့တမာရိဟာအားကောင်းတဲ့တမာရိရောဖြစ်ပါမလားဗျာအားကောင်းတဲ့တမာရိမှမဖြစ်ရင်ရုပ်သဘောနာမ်သဘောအဖြစ်အပျက်သဘောသိနိုင်တဲ့ဝိပဿနာဉာဏ်တွေရောဖြစ်နိုင်ပါမလားဒီဉာဏ်မှမဖြစ်ဘူးဆိုရင်မဉဏ်ပူဉဏ်နိဗ္ဗာန်ဆိုတာရနိုင်ပါမလားဒီတော့ တရားတကယ်သဘောတွေတွေ့ကျင်နေတရားတွေရကျင်နေဆိုရင်အာထုတ်တဲ့အခါမှာယန္နာအာထုတ်ရမှာလားမယမနာလားမယမနာအာထုတ်ရမှာအဲ့လိုမယမနာအာထုတ်ဖို့ကိုဘုန်းကြီးတို့ဘုရားရှင်ကိုရောမြတ်ကြီးကဟောကြားထားခဲ့ပါတယ်ဣဒဘေကဝေဘေကုတိဝတံစင်္ဂမေနနိတိဇာယအာဝရဏိယေဟိဓမ္မေဟိစိတ်တံပရိတောရေတိဘေကဝေယံတော်များဥจิตာတို့ ဣရန်ဤသာသနာတော်၌ဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ဒီဝတံတနိဗ္ဗာန်လုံးစင်ငမေနဇင်ကြံလျှောက်၍ရှုမှချင်းဖြင့်၎င်းနိတိဇာယထိုင်၍ရှုမှချင်းဖြင့်၎င်းအာဝရဏိယေဟိဓမ္မေဟိကံမေသန္တာနိဝရဏစရေအကုသိုလ်တရားစုတို့မှာဝိဝိစေဝါကင်းစိတ်စေ၍ဒါလျင် စိတ်တံမိမိစိတ်ကိုပရိသောရိတိထေဝွန်ခြင်းစင်ကြယ်စေ၏တနေ့လုံးနဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတိဝတ္တံနာနဲ့6နာရီချင်းကနေစပြီးတော့ညနေ6နာရီချင်းတိုင်အောင်တနေ့တံပန်လုံးအနေအချင်းစင်ကမေနာရီစင်ကြံအမတ်တရားဖြင့်ရှုမှတ်နေပါတကယ်လို့ဈဉ္ညာလျှောက်ပြီးတော့ပင်မနှောင်းနေလာပြီဆိုပါရင်နိတိစာယ

မယမနာအထုတ်ခိုင်းတာလေထိုင်ပြီးတော့ရှုမှလားထိုင်ရှုမှလို့ပင်မနှွားနေလာပြီဆိုရင်ဘုန်းကြီးတို့ယောဂီများဘယ်လိုရှုမှမလဲဈဉ္ညာရှောင်ပြီးတော့ရှုမှတ်ဈဉ္ညာအမှတ်တရားတွေနဲ့ခါတွေလည်းတောင်းလာပြီးခြေထောက်တွေလည်းလေးလာပြီးမလှမ်းကျင်တော့ဘူးဆိုတဲ့ခါကလာကြတော့ဟောထိုင်ပြီးတော့ရှုမှလားအဲ့ဒါဘယ်ချိန်ကနေဘယ်ချိန်ထိလဲဆိုရင်တစ်နေ့လုံးနာနဲ့6နာရီမှည7နာရီထိအောင် 6နာရီတိုင်အောင်တဲ့ဒီဝေတာတစ်နေ့ပတ်လုံးနဲ့စင်ကမေနာစင်ညာရှောင်ရရှုမှတ်ခြင်းဖြင့်၎င်းနိတ္တဇာယာထံ၍ရှုမှတ်ခြင်းဖြင့်၎င်းအဝရဏိယဟိဓမ္မေဟိကာမေသန္တာနိဝရဏစရေအကုသိုလ်တရားစုတို့မှဝိဝေစေဝကင်းစိတ်စေဝေတာလျင်စိတ်တံမိမိစိတ်ကို ပရိသောတေတိထေဝဉ္ဉ္စင်ကြစေ၏ မိမိရဲ့စိတ်ကိုတခါလဲထဝန်းကျင်မှစင်ကြယ်ပြီးတော့နိဗ္ဗာန်တရားတွေကင်းနေအောင်နိဗ္ဗာန်တရားတွေကင်းနေမှစိတ်ဓာဝိတ္တုတိစိတ်စင်ကြယ်တယ်တကယ်လို့တရားရှုမှတ်နေတဲ့ကကာမေသန္တာကာမဂုဏ်အာယုန်နဲ့စပြီးသားတမိပစ္စည်းအပေါ်မှာမိမိစိတ်တွေကပြန့်လွင့်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာညှဉ်းနှွမ်းနေသလားစင်ကြယ်နေသလားညှဉ်းနှွမ်းနေတယ် တကယ်လို့ဗျာပါဒစိတ်ဆိုးစိတ်ပြဲမှုဒေါသတွေလွှမ်းမိုးနေပြီဆိုပါရင်လည်းအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာစင်ကြယ်ပါမလားဗျာဟောဌိနမိတ်တာ ထိုင်မှန်ပြင်းရပြီးတဆတ်ဆတ်အိတ်ငိုက်နေမယ်ဆိုရင်ရောအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်တွေဟာစင်ကြယ်ပါမလားဗျာဌိနမိတ်တာနိဝရဏတရားတွေဝင်နေပြီဘာတမာရီမှမဖြစ်ဘူးနိဝရဏဆိုတာတမာရီတရားတွေကိုတားဆီးတာတမာရီမဖြစ်အောင်မို့ဌိနမိတ်တာတွေအိတ်ချင်းခံပြီးတော့တားဆီးထားတယ် ဗျာပါဒစိတ်ဆိုးစိတ်ပြည့်ဒေါသတွေထွက်ပြီးတော့တားဆီးထားတယ်ဟောနောက်တစ်ခါဗာလဲဥဒိစ္စကုတ်ကုစာ ပြန်လွင်ပြီးတော့ဥဒိစ္စစိတ်တွေပြန်လွင်လိုက်တာဘယ်ရောက်လို့ရောက်မှမသိအဲ့လိုစိတ်တွေကတခြားတစ်ပါးလွင့်နေပြီဆိုရင်ရှုမှတ်တဲ့အာယုံပေါ်မှာရောရှုစိတ်ကလေးကပ်ပြီးတော့တည်ပါအောင်မလားဗျာအဲ့လိုမတည်တော့တမာရီရောဖြစ်ပါမလားခဲတမာရီတရားကိုအခုဒီမှာဥဒိစ္စပြန်လွင်ရင်းကတားဆီးပြီးတော့မထားပြီဘူးလားဗျာ တမာရီတရားတွေကိုမဝင်အားမကောင်းလာအောင်တမာရီမဖြစ်အောင်တားဆီးထားကိုကိုစာရဲ့မိမိပြုမိတာနဲ့ဖြစ်စီပြောမိတာနဲ့ဖြစ်စီကြံမိတာနဲ့ဖြစ်စီဟောနောက်တတဖန်ပူပန်နေတာမိမိပြောမိခဲ့တဲ့စကားနဲ့စပ်ပြီးတော့ဩငါစေရနာနဲ့ပြောမိတာသူကတော့ဝေဒနာတွေထင်သွားပြီငါကသူ့ကိုစေရနာလေးနဲ့ကူညီလိုက်တာအခုတော့သူကငါ့အပေါ်မှာတမျိုးမြင်သွားပါပေါ့လားလို့ပြုမိပြောမိတာနဲ့စပ်ပြီးတော့ စိတ်ထဲမှာပူပင်မှုတွေဖြစ်နေပြီဆိုရင်လည်းပဲပေါ်သမျှအာယုန်နေရှုနိုင်သေးရလားဗျာမရှုနိုင်တော့ဘူးအဲ့ဒီမှာဟောနိဗ္ဗာန်တရားတွေတားဆီးထားကြတာတမာရီမဖြစ်အောင်ဝိသိကိစ္စတဲ့မိမိအားထုတ်နေတဲ့တရားအပေါ်မှာယုံမှန်းမှုတွေဖြစ်နေပြီငါဒီတရားတွေအားထုတ်လို့တကယ်ပဲတရားရပါမလားငါမှတရားရနေတဲ့ပါရမီတွေရှိရောရှိပါမလားဒီဖောင်းတာပိန်တာလေးမှတ်နေုံမြင်တာကြားတာလေးမှတ်နေုံနဲ့ငါမှတရားရနိုင်ပါမလားလို့ မိမိအားထုတ်နေတဲ့တရားအပေါ်မှာယုံမှားမှုတွေဖြစ်နေပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာတမာရီဖြစ်ပါဦးမလားဗျာမရှုနိုင်တော့ဘူးမိမိရှုမှတ်တဲ့အာယုံကိုမရှုနိုင်တော့တဲ့အတွက်ကြောင့်တမာရီမဖြစ်တော့ဘူးအဲ့ဒီကာမိစ္ဆန္ဒဗျာပါဒဌိနမိတ်တာဥဒိစ္စကိုဥစ္စာဝိသိကိစ္စဆိုတဲ့ဒီနိဝရဏတရားတွေကင်းပြီးတော့ရှုမှတ်တဲ့အာယုံလေးပေါ်မှာဥမာအဖြစ်ပေါ်လွန်အောင်ပြောရရင်ဖောင်းလိုက်ရင်ဖောင်းတဲ့အာယုံလေးပေါ်မှာပိန်သွားရင်ပိန်တဲ့အာယုံလေးပေါ်မှာ ရှုမှတ်တဲ့အာယုန်လေးပေါ်မှာမိမိရဲ့ရှုစိတ်လေးစွဲမြဲစွာကပ်ပြီးတော့အစအနေအဆုံးတိုင်အောင်ကပ်ပြီးတော့တည်နေပြီဆိုရင်တော့သူ့ရဲ့သဘာဝတွန်းကန်တောင့်တင်းလှုပ်ရှားရွေ့ရှားနေတဲ့သဘောလေးသိနေပြီဆိုရင်အဲ့ဒီနိဝရဏတရားတွေဝင်နိုင်သေးရဲ့လားဗျာ။ဟောဘုန်းကြီးတို့ဒီမှာရှေ့ရှေ့ကလည်းမှတ်စိတ်နောက်နောက်ကလည်းမှတ်စိတ်ဟိုနောက်နောက်မှလည်းမှတ်စိတ်မှတ်စိတ်ကြီးတဲ့ဒဇင်တန်းနဲ့ဖြစ်နေပြီဆိုရင်ဒါစိတ်တဝိသုဒ္ဓိဖြစ်နေတာပဲ။အဲ့ဒီအချိန်မှာနိဗ္ဗာန်ကင်းပြီးတော့စိတ်စင်ကြဲနေတာ။ဒါစင်ကြဲနေတာ ਨੇ ။ စိတ်တွေစင်ကြယ်နေတယ်အဲ့လိုစင်ကြယ်လာမှ အမှန်တိုင်းမြင်တာအမှန်တိုင်းသိတာစိတ်တွေကဟိုရောက်ဒီရောက်ရောက်ရက်ခတ်ပြီးစိတ်တွေနောက်ကြည့်နေတဲ့ပုဂ္ဂိုလ်ရဲ့အသိဉာဏ်မှာအမှန်တိုင်းမြင်နိုင်မှမလားဗျာမမြင်နိုင်ဘူးရေကြည်မှအရေးထင်တယ်စိတ်ကြည်မှနမိတ်ထင်တယ်ဘုန်းကြီးယောဂီများစိတ်ကြည်နေပြီဆိုမှတကယ်ကိုတဘာဝအမှန်လေးတွေသိတယ် စိတ်မကြည်လင်ဘူးဆိုရင်ယောဂီဟာရောက်ရခံပြီးတော့အိမ်ရောက်လိုက်ဟိုလှုပ်စီရောက်လိုက်တငယ်ချင်းပေါင်းတင်စီရောက်လိုက်ပြန်လွင့်နေမယ်အဲ့လိုဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်တော့မှတမာရီမဖြစ်တော့ဘူးဒါကြောင့်မို့ဒီနိဝရဏတရားတွေကင်းပြီးတော့မှတ်စိတ်လေးကြီးတဲ့စင်ကြဲနေဖို့အတွက်ထိုင်ပြီးတော့နေပဲဖြည်းဖြည်းချမ်းချမ်းပေါ်တဲ့အာယုံလေးပေါ်မှာတတိထဝရိယစိုက်ပြီးရှုမှတ်ပါနောက်ဈဉ္ညာလျှောက်တဲ့အခါမှာလည်းပဲဈဉ္ညာအာယုံလေးပေါ်မှာ ဈဉ္ညာလျှောက်ပြီးတော့ရှုမှတ်တယ်ဆိုတာလည်းပဲဒီနိဗ္ဗာန်တရားတွေမကင်းနိုင်မိဘူးလားဗျာဈဉ္ညာအာယုံပေါ်မှာကြွတဲ့အာယုံပေါ်မှာနှမ်းတဲ့အာယုံပေါ်မှာချတဲ့အာယုံပေါ်မှာကိုရှုမှတ်နေတဲ့အာယုံလေးပေါ်မှာကိုယ့်ရဲ့ရှုစိတ်လေးကဆွေးမြဲစွာကတ်တီးနေပြီဆိုရင်တခြားစိတ်ကြားစိတ်ဝင်နိုင်သေးရဲ့လားအဲ့လိုမဝင်နိုင်တော့ဘူးဆိုတော့မှတ်စိတ်ကြီးမှတ်စိတ်ကလေးကြီးတဲ့မစင်ကြယ်ပေဘူးလားဗျာဒီမှာစိတ်တဝိတ္တုဖြစ်နေပြီအဲ့လိုစိတ်တဝိတ္တုစိတ်တွေစင်ကြယ်နေပြီဆိုရင် ကြွလာရင်ကြွလာတဲ့တခါတည်းရွေ့လာတဲ့သဘောတင်းလာတဲ့သဘောပေါ့လာတဲ့သဘောတဘာဝအမှန်လေးတွေမတွေ့ပေဘူးလားလမ်းလိုက်တဲ့အခါမှာလည်းတွေ့ချင်းတွေ့ချင်းရွေ့ရွေ့သွားတဲ့သဘောအဆင်ဆင်ဆင်ဆင်ပြီးတော့ရွေ့ရွေ့သွားတဲ့သဘောတောင့်တင်းသွားတဲ့သဘောမတွေ့ရပေဘူးလားဗျာချလိုက်တယ်ဆိုရင်လည်းတခါတည်းချတာမဟုတ်ဘဲနဲ့အဆင်ဆင်တွေ့ချင်းတွေ့ကျသွားတဲ့သဘောတွေမတွေ့ရပေဘူးလားဟောတိချာဓမ္မနိဗ္ဗာန်တရားတွေကျင့်နေပြီဆိုရင်မှတ်စိတ်ကလေးကြီးတဲ့စင်ကြယ်နေတဲ့အခါကျတော့အမှန်တိုင်းသိတယ် အဲ့လိုသိမှုဆိုတဲ့ဟောဉာဏ်လေးတွေရောမပေါ်နိုင်မိဘူးလားဗျာဈဉ္ဉဏ်လျှောက်နေရင်ကဒါကြောင့်ဈဉ္ဉဏ်လျှောက်တယ်ဆိုတာမှာဘုန်းကြီးတို့ယောဂီများအကျိုးတရားတွေ၅မျိုးတောင်ရနိုင်သေးတယ်ဘယ်နှမျိုးရနိုင်ပါလိမ့်မလဲအတ္တန်နဲ့ခမောဟောတိဈဉ္ဉဏ်လျှောက်ခြင်းရဲ့အကျိုးဘာလျှောက်ခြင်းရဲ့အကျိုးလဲတချို့ကတရားအားထုတ်တယ်ဆိုတာကိုဈဉ္ဉဏ်လျှောက်မှတအလကားဟန်လုံနေတာဆိုတာမျိုးတချို့ကပြောတာရှိသေးတယ် တကယ်တော့ဈဉ္ညာလျှောက်ခြင်းအပြင်တကယ်ကိုအကျိုးတရားတွေရနိုင်တာမြတ်စွာဘုရားဟောထားတာအင်္ဂုတ္တရနိကေမှာအတ္တနဲ့ခမောဟောတိခရီးရှည်သွားနိုင်တယ်ဈဉ္ညာအမြဲတမ်းလျှောက်နေတဲ့ပုဂ္ဂိုလ်ဟာခရီးရှည်ရှည်ဝေဝေကြီးရောမသွားနိုင်နေဘူးလားဗျာသွားနိုင်တယ်ဒီအကျိုးတရားနံပါတ်1ပဒံနဲ့ခမောဟောတိမိမိရဲ့ကိုယ်ကာယရောစိတ်ရောကြန့်ခိုင်နေပဒံနဲ့ခမောဟောတိကြန့်ခိုင်တဲ့ အစွမ်းတတ္တိရှိတယ်တဲ့နောက်နံပါတ်3ကအပပါဒောဟောတိအပပါဒောဟောတိယောဂများလေကင်းတယ်ဈဉ္ညာလျှောက်ခြင်းဟာအနာယောဂရောမကင်းမိဘူးလားဗျာဒါကြောင့်ဈဉ္ညာအမှတ်တရားကိုဘုန်းကြီးတို့ယောဂီများအမှတ်နဲ့မဟုတ်ဘူးတိုင်းလမ်းလျှောက်နေရင်တောင်မှယောဂတွေမကင်းမိဘူးလားဗျာအထိုက်လျောက်ယောဂတွေကင်းတယ်ဒီမှာအမှတ်တရားနဲ့လျှောက်နေတဲ့ပုဂ္ဂိုလ်ကြတော့တခြားစိတ်ကြားစိတ်လည်းမဝင်တော့ဘူးမစိတ်လေးကြီးတဲ့စင်ကြယ်နေတော့ ယောဂတွေလည်းကင်းတယ်လို့ဟောတမာတိတွေလည်းဖြစ်တာပဲဟောမပြက်တမာတိအတိတံပိတံခာယိတံတာယိတံတမ္မာပရိပရိနာမံဂစ္စတိဘာဖြစ်လာသလဲဆိုတော့ဘုန်းကြီးတို့ယောဂီများမိမိရထားတဲ့တမာရီတရားတွေမပြည့်စည်ဘူးတဲ့တမာရီတရားတွေမပြည့်စည်ဘူးတဲ့တမာရီတရားတွေမပြည့်စည်ခြင်းဆိုတဲ့အကျိုးတရားတွေရတယ်တဲ့ဟောစင်ကမာတိကတော စင်ကမာတိကေတောတမာတိစိရထိတိကောဟောတိမိမိရထားတဲ့တမာတိမပြတ်ဘူးတဲ့နောက်တကမိမိစားထားတဲ့အစာတွေကြည်ကျက်တယ်တဲ့အတိတံပိတံခာယိတံတာယိတံတမ္မာပရိနာမံကစ္စတိစားထားတဲ့အစာတွေလည်းကြည်ကျက်တယ်ဒီအကျိုး၅မျိုးရတယ်ဘယ်နှမျိုးပါလိမ့်မယ်နံပါတ်1ကခရီးသွားနိုင်ခြင်းအကျိုးနံပါတ်2ကကြန့်ခိုင်ခြင်းအကျိုး နံပါတ်3ကအနာယောဂကင်းစင်ခြင်းအကျိုးနံပါတ်4ကအစာကြည်ကျခြင်းဆိုတဲ့အကျိုးနံပါတ်5ကမိမိရရှိထားတဲ့တမာတိမပြက်ပြားခြင်းဆိုတဲ့အကျိုးဘယ်နှမျိုးပါလိမ့်မယ်ကဲဒါလေးမှတ်တမ်းတင်ကြည့်အောင်ခရီးသွားနိုင်ကြံ့ခိုင်အာအင်းကင်းစင်ယောဂအစာကြည်ကျ မပြည့်တမာတိငါးပါးရှိသွားသိစဉ်ကြံအကျိုးတွေခရီးသွားနိုင်ကြံ့ခိုင်အာအင်းကင်းစင်ယောဂအစာကြည်ကျင့်မပြည့်တမာတိ ငါးပါးရှိသွားသိစဉ်ကြံအကျိုးရီဆိုကြည့်ပါကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားသိစဉ်ကြံအကျိုးဒီ ခရီးသွားနိုင်ဒီယောဂီပုဂ္ဂိုလ်များမှာဈဉ္ညာအမှတ်တရားရှုမှတ်နေရင်ဒီအကျိုး၅မျိုးဟာမျက်မှောက်မှာပဲမရနိုင်ပေဘူးလား ရနိုင်တယ်မပြည့်ယုံလားဆိုတော့ဟောတမာရီတရားတွေရောထပ်ဆင့်လို့ရောမရနိုင်ပြီဘူးလားတမာရီတရားတွေလည်းတိုးတက်ပြီးတော့ဖြစ်လာနိုင်တယ်ဒါကြောင့်မို့တမာရီတရားတွေဖြစ်လာပြီဆိုရင်ကာမိတ္တနာစတဲ့နိဝရဏတရားတွေဝင်ခွင့်ရနိုင်သေးရလားဗျာဘယ်လိုမှကိုမဝင်နိုင်တော့ဘူးဒါကြောင့်အာဝရဏိယေဟိဓမ္မေစိတ်တံပရိသောရေတိအာဝရဏိယေဟိဓမ္မေကာမိသန္တာစတဲ့နိဝရဏတရားတွေနိဝရဏတရားဆိုတို့မှာ ဝိဝေစေဝကင်းစိတ်စေဝိတာလင်စိတ်တမိမိစိတ်ကိုပရိသောတိတိတဝဉ္ဉင်စင်ကြယ်စေဒီလိုရှုမှတ်နေခြင်းအပြင်မိမိရဲ့စိတ်ဟာစင်ကြယ်ပြီးတော့နေလိမ့်မယ်ဒါတနေ့လုံးနာနဲ့6နာရီကနေစပြီးတော့ည6နာရီတိုင်အောင်နားချိန်များရှိသေးရလားဒီတော့ယောဂီတို့အဆောင်ပြန်နေဆိုတာနားချိန်ပေးတာလားနားချိန်ပေးတာရောဟုတ်ပါမလား နားကျင်ပေးတာမဟုတ်ဘူးမိမိပြုဝယ်ကိစ္စလေးတွေပြုလုပ်ဖို့ကြမ်းမှတန့်ရှင်းဟုတ်တယ်မလားအဲ့လိုပြုလုပ်တဲ့အခါမှာလည်းပဲအမှတ်တတိလွတ်ရမလားမလွတ်ရဘူးလားမလွတ်ရဘူးဒါမြတ်စွာဘုရားညွှန်ကြားထားတာဟောကြားထားတာဘုရားရှင်ဟောကြားတော်မူတဲ့အတိုင်းဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကညွှန်ကြားတော်မူတာဒီတော့တနေ့လုံးဘုန်းကြီးတို့ယောဂီများကူအားထုတ်နေရပါပြီတဲ့ညပိုင်းကျတော့အစိုးရအေးရမှာလားဆိုတော့ဟောညမှာ သုံးပိုင်းပိုင်းလိုက်ပါတဲ့ညင့်ဥရာချင်းရဲ့ညင့်လေရာချင်းရဲ့မိုးတောက်ရာချင်းဘယ်နှပိုင်းပါလိမ့်မယ်ညမှာသုံးပိုင်းပိုင်းလိုက်အဲ့ဒီသုံးပိုင်းပိုင်းပြီးတဲ့အခါကျတော့ဟောပထမညင့်ဥရာချင်းမှာဘာလုပ်ရမလဲဆိုတော့ဣဒဘိကဝေဘိကုရတိယပထမယမံဇင်္ဂမေနနိသစ္စာယအာဝရဏိယေဟိဓမ္မေဟိစိတ်တံပရိသောရေတိ ဘေကဝေယံတော်များဥချစ်သားတို့ဣရန်ဤသာသနာတော်၌ဘိက္ခုယဟန်တိဝါဆင်းရဲခတ်တဲ့ငြိမ်းချောင်ဖြစ်တဲ့တတိပဒဝိပဒနာအကျင့်တရားတွေကိုကျင့်ကြံပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ရတ္တိယညိပထမယံမံပထမယံ၌စင်္ဂမေနာစဉ္ညာလျှောက်၍ရှုမှတ်ပွားများအားထုတ်ခြင်းဖြင့်၎င်းနိတိဇာယဓာန်၍ရှုမှတ်ပွားများအားထုတ်ခြင်းဖြင့်၎င်း

သုံးရခွဲပြီးတော့ပထမရံမှာဆိုရင်လည်းဘုန်းကြီးတို့ည6နာရီကနေစပြီးတော့10နာရီ10နာရီခွဲ17နာရီတိုင်အောင်ပေါ့ပထမရံနောက်ဒုတိယရံကြတော့ညနေရံကြတော့အဲ့ဒီ10နာရီခွဲ17နာရီကနေပြီးတော့ဟိုဘက်2နာရီခွဲ3နာရီတိုင်အောင်ဒုတိယရံညနေရံမိုးတောင်ရံအချိန်မှာတော့ဖြင့်အဲ့ဒီမှာ2နာရီခွဲ3နာရီမှနံနဲ့6နာရီတိုင်အောင်တဲ့မိုးတောင်ရံ အဲ့လိုယံခွဲပြီးတော့ပထမယံမှာည6နာရီချိန်ကစပြီးတော့10နာရီ10နာရီ17နာရီထိအောင်ဘုန်းကြီးတို့ယောဂီများကဘာလုပ်နေရမှာလဲနိဝရဏတရားတွေမဝင်လာနိုင်အောင်ဈဉ္ညာရှောင်ပြီးတော့ရှုမှတ်လို့ဖြစ်စေထိုင်ပြီးတော့ရှုမှတ်၍ဖြစ်စေအဲ့ဒီဣရိယာပုနှစ်မျိုးနဲ့ရှုမှတ်နေပါတဲ့အခုဘုန်းကြီးတို့ယောဂီများ ထုတရားဘဝင်လာတာယနေ့ဆိုရင်၃ရက်မြောက်ရှိသွားပြီ၃ရက်မြောက်ရှိသွားပြီဆိုရင်ယောဂီဟာ၃ရက်ကကြော်လာရင်ရှေ့ကိုတဆင့်တက်ရတယ်ရှေ့သို့စောစောအိယာမဝင်နဲ့တဖြည်းဖြည်း၁၀နာရီအိယာကငါ၁၇နာရီထိအောင်လှုပ်လို့မယ်ထိုင်မှလိုက်အဆောင်ပြန်ရောက်ပြီဆိုရင်မိမိပြုတ်ဝယ်ကိစ္စတွေပြုတ်ပြုတ်ပြီးတာနဲ့တခါနဲ့အခန်းထဲဝင်ပြီးတော့

အဆောင်ပြန်တဲ့အခါပြုဝယ်ကိစ္စတွေပြုလုပ်နေတာဟာမိမိတို့မိနစ်20 30ထားလိုက်အောင်9နာရီခွဲဆိုရင်ဈဉ္ညာရှောင်ပြီးတော့မှတ်10နာရီလောက်ပြည့်အောင်မိမိဈဉ္ညာလျှောက်ပြီးပြီဆိုရင်မိမိအိပ်ရမဝင်သေးနဲ့မိမိရဲ့ဂရင်ပေါ်မှာထိုင်ပြီးတော့တခါလေဘုရားဘာဝတ်တယ်ပြီးတော့ထိုင်ဣရိယာပုနဲ့တခါမှတ်လိုက်အောင်တနာရီ7နာရီတိုင်အောင် အဲ့ဒီ7နာရီပြီးတိုးပြီးပြီဆိုတဲ့ခါကျတော့မှကရင်ညောင်ဆောင်ပေါ်မှာလဲလျောင်ပြီးတော့ဗိုက်ပေါ်လက်တင်ဖောင်းမှုပင်မှုလေးရှုမှတ်ရင်းနဲ့နာအိတ်ဆက်နာယူရမှာဒါကြောင့်မြင်ဥယျာအချိန်ခါကာလမှာလည်းပဲထိုင်ပြီးတော့ရှုမှတ်စဉ်ညာလျှောက်ပြီးတော့ရှုမှတ်ပါတဲ့စောစောမအိပ်ပါနဲ့အုံးနဲ့အိယာမဝင်ပါနဲ့အုံးနဲ့ဒီတော့ဘယ်ချိန်နာရမှာလဲဆိုတော့ဒီမှာမြတ်စွာဘုရားကရတ္တိယမစ္စည်းမယမဒက္ခိနိနပတ္တိနာတိဟာတေယံကပိတိ ပါရိပါဒံဣဇဒာယတတောတံပဇာနောဥဋ္ဌနာတင်ညာမနတိကရိတဝါရတ္တိယညိမေစီမာယမံမေစီမာယ၌ဝါညင်းလေယ၌တတောအမှတ်ရသည်ဖြစ်၍တံပဇာနောမှန်စွာအပြားအဖြင့်သိ၍တတောအမှတ်ရလည်းယတံပဇာနောမှန်စွာအပြားအဖြင့်သိလည်းယဥဒ္ဒနာတင်ညာနံနဲ့စောစောထမိဆိုတဲ့ဥဒ္ဒနာတင်ညာကို မနတိဂရိတဝါနှလုံးသွင်း၍ပါရိလက်ရာခြေပေါ်၌ပါရန်လက်ဝဲခြေကိုဣဇာရာယအနီးငယ်လွန်ထား၍ဒခိနေနပတ္တိနာလက်ရာနံပါဖြင့်တိဟတေယချင်းတိမင်းအိတ်ချင်းကိုကပိတိပြုရဤဝါအေယာဤညလေယအချိန်ကာကာလမှာရောက်ပြီ7နာရီရောက်ပြီငါနေ့နေ့ကလည်းပဲနားနေ6နာရီကည6နာရီတိုင်အောင် တနေ့လုံးဈဉ္ညာလျှောက်မှထိုင်ပြီးတော့ရှုမှတ်နေပြီညင်ဥယျအချိန်မှလည်းပဲထိုင်ပြီးတော့ရှုမှတ်ဈဉ္ညာလျှောက်ပြီးတော့ရှုမှတ်နေ7နာရီတိုင်အောင်ငါရှုမှတ်ခဲ့ပြီ7နာရီခွဲ7နာရီတိုင်အောင်ယခုအချိန်ဟာမိမိရဲ့လျှောင်းစက်နန်းနေရမယ်အချိန်ပဲဆိုပြီးတော့အိယာပေါ်မှာတခါတည်းအလျားထုံမှောက်ပြီးတော့အမှတ်တမဲ့အိလျာမှာမဟုတ်ဘူးတတောတံပဇံနောတဲ့တတောအမှတ်ရလည်းတံပဇံနောမှန်စွာအပြားဖြင့်သိလျက် ရှုမှတ်မှုလေးနဲ့ဥဋ္ဌာဏပညာနာနဲ့စောစောထားမိဆိုတဲ့ဥဋ္ဌာဏပညာကိုမရတိကရိတဝါနှလုံးသွင်း၍ငါနာနဲ့စောစောထားမယ်မနဲ့ဆိုရင်၃နာရီငါထားမယ်အဲ့လိုနှလုံးသွင်းဒီလိုနှလုံးသွင်းပြီးတော့ပါရီလက်ရာ ခြေပေါ်၌ပါရန်လက်ဝဲခြေကိုဣဇာရာယအနည်းငယ်လွန်ထား၍လက်ရာခြေပေါ်မှာမိမိရဲ့လက်ဝဲခြေလေးဟာအနည်းငယ်လွန်ထားပေါ်နေလိမ့်မယ် ဒါကြောင့်အဲ့လိုဝေဒနာတွေပေါ်နေပြီဆိုရင်တဲ့အိတ်မပြောဘဲနေလိမ့်မယ်ဒါကြောင့်အနည်းငယ်ညာခြေပေါ်မှာဘယ်ခြေလေးကအနည်းငယ်လွန်ထားဒက္ခိနေနပတ္တိနလက်ရနံပါဖြင့်ဘယ်လိုအိပ်ရမှာလဲဆိုတော့ဟောလက်ရဘက်ကိုစောင်းအိပ်ရမှာဘယ်ဘက်ကိုစောင်းရမလဲဟေးညာဘက်ကိုစောင်းပြီးတော့အိပ်ပါတဲ့အိပ်တဲ့ကံမှာတိဟတေယံကပ်ပေတယ်တိဟတေယံကပ်ပေတိချင်းတင်မင်းများအိပ်တယ်လို့တဲ့ ရှင်လေးမင်းများတတိလက်လို့မအိပ်ဘူးတဲ့မိမိရဲ့ခေါင်းကိုဘယ်လိုထားတယ်လက်ကိုဘယ်လိုထားတယ်ခြေကိုဘယ်လိုထားတယ်အမိကိုဘယ်လိုထားတယ်တတိထားပြီးတော့မှမိမိဟာအမှတ်တတိနဲ့ဘယ်အချိန်မှအမှတ်တတိလေးထားပြီးတော့တတိတင်ညာလေးနဲ့အိပ်တယ်ဘုန်းကြီးတို့ယောဂီများလည်းပဲအိပ်တဲ့အခါမှာဒီတိုင်းပြစ်လဲပြီးတော့အိပ်ရမှာမဟုတ်ဘဲနဲ့အိပ်ရပေါ်မှာရောက်တဲ့အခါကျတော့လက်ရနန်းတောင်းစောင်းညာခြေပေါ်မှာဘယ်ခြေလေးအနည်းငယ်တင် တင်ပြီးတဲ့အခါကျတော့လက်ကလေးကဝမ်းပိုက်စီကတ်ထားပြီးတော့ဖောင်းတဲ့အာယုံပိနဲ့အာယုံလေးရှုမှတ်မှုလေးနဲ့နာနဲ့စောစောထမယ်လို့စိတ်ထဲမှာညွတ်ပြီးတဲ့အခါကျတော့အမှတ်တရနဲ့အိပ်ပါအိယာကနိုးလာတာနဲ့တပြိုင်တည်းပြန်ပြီးတော့ကြည့်လိုက်ပါမိမိညကအိယာဝင်ထားတဲ့ပုံစံလေးအတိုင်းပဲပုံစံမပြက်ကလေးပဲတွေ့ရလိမ့်မယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဘုရားရှင်ကိုရောင်မြတ်ကြီးကအိပ်ပုံအိပ်နည်းလေးကစပြီးတော့မသင်ပေးပေဘူးလားဗျာ တိတ်နီးလေးကစတင်ပေးတာဒီတိုင်းအမှတ်လက်လို့အေးရမှလားအမှတ်နဲ့လားဗျာအမှတ်ကလေးနဲ့အိတ်သူ့အတူအိတ်ပျော်သွားမှပဲပျော်သွားဒါကြောင့်မို့အဲ့လိုရှုမှတ်မှုအမှတ်တင်ညာလေးနဲ့အိပ်ပါတဲ့ဒါဘုန်းကြီးတို့ယောဂီရဲ့နားရမယ့်အချိန်ဒါတခြားနေ့လေအချိန်လေးနေခင်းအချိန်လေးနားချိန်များပါသေးရလားမပါဘူးတော့တနေ့လုံးဈဉံလျှောက်မှထိုင်မှရမှဒါနဲ့ပဲသွားနေတယ်နောက်တစ်ခါမိုးတောင်ရအချိန် ကတိယပစ္စည်းမယမပိစ္ဆုဒ္ဓယစင်ကမေနနိတိဇာယအာဝရဏိယဓမ္မိဟိစိတ်တံပရိတောရိတိရတ္တိယညိပစ္စည်းမယမမိုးတော့ယံအချိန်ခါကာလ၌ပိစ္ဆုဒ္ဓယနံနဲ့စောစောထပြီးတော့ဥဒ္ဒနာတင်ညာနံနဲ့စောစောပိစ္ဆဒာယပိစ္ဆုဒ္ဓယနံနဲ့စောစောထပြီးတော့ သင်္ကမေနသင်ညာရှောင်း၍ရှုမှခြင်းဖြင့်၎င်းနိတိဇာယထိုင်၍ရှုမှခြင်းဖြင့်၎င်းအဝရဏိယေဓမ္မေဟိကာမိသန္တာနိဝရဏစတဲ့အကုသိုလ်တရားစုပေမှဝိဝိစေဝါကင်းစိတ်စေဝိတာလင်စိတ်တံမိမိစိတ်ကိုပရိသောဒေတိတန်ရှင်းစင်ကြပရိသောရိတိထဝဉ္ဉ္စင်ကြစေ၏အဲဒီလိုညင်းလျင်အချိန်ကာကာလလျောင်းဆက်နန်းနေမှုပြုပြီးလို့နန်းနဲ့ နှစ်နာရီခွဲသုံးနာရီအိယာကနိုးပြီဆိုရင်အဲ့ဒီနိုးလာတဲ့ချိန်ကစပြီးတော့နိုးစိတ်ကစပြီးတော့ရှုနိုးတယ်နိုးတယ်အိယာကနိုးလာပြီအဲ့ဒီမှာနိုးလာပြီးတဲ့အခါမှာထခြင်းနဲ့စိတ်လေးဖြစ်ပေါ်လာရင်ထခြင်းနဲ့ထခြင်းနဲ့ထတော့မှခန္ဓာကိုယ်ကြွပြီးတော့ထတဲ့အခါကျတော့မှထတယ်ထတယ်စသဖြင့်အဲ့ဒီမှာပြုတ်ွယ်ကိစ္စလေးတွေအားလုံးအမှတ်တတိမလွတ်စေဘဲနဲ့ပြုတ် နာနဲ့စောစောအဲ့လိုပြုတ်ပြီးတဲ့အခါကလည်းကြတော့အာလုံးပြုတ်ွယ်ကိစ္စပြီးပြီမျက်နှာတတရည်လည်းပြုတ်ပြီးပြီအာလုံးလုံးကြီးအင်ကြီးကစမိမိတို့လဲပြီးပြီသင်္ကန်းတွေကစဝတ်ယုံပြီးပြီဆိုတဲ့အခါကျတော့ဈဉ္ညာလျှောက်ပြီးတော့စင်ကမေနာဈဉ္ညာလျှောက်၍ရှုမှချင်းဖြင့်၎င်းနိတ္တဇာယထိုင်၍ရှုမှချင်းဖြင့်၎င်းအဝရဏိတံအဝရဏိယိဓမ္မိကမ္မိသန္တာနိဝရဏစတဲ့အကုသိုလ်တရားစုတွေမှာ ဝိဝိစေဝါကင်းစိတ်စေ၍သာလျင်ဒီနိဝရဏတရားတွေမိမိတို့ရဲ့တဏ္ဍာမှာမဝင်လန်းနိုင်အောင်ညင်ဥရအချိန်ကလည်းပဲထိုင်ပြီးတော့ရှုမှတ်ဈဉ္ညာလျှောက်ပြီးတော့ရှုမှတ်ညင်လင်အချိန်မှာနားပြီးတဲ့အခါကာလကြတော့လည်းပဲမိုးတောင်ရအချိန်ရောက်တဲ့ပြန်တော့လည်းပဲထိုင်ပြီးတော့ရှုမှတ်ဈဉ္ညာလျှောက်ပြီးတော့ရှုမှတ်မပြတ်မလားနားချိန်များရှိသေးရလားဗျာမရှိတော့ဘူးလျှောက်ဆက်နားနေတဲ့အချိန်လေးတွက်ကြည့်လိုက်ရင်၄နာရီပဲရှိတော့တယ် တနေ့လုံးမှာနာရီ24နာရီဘယ်နာရီရှိပါလိမ့်မယ်တနေ့24နာရီမှာ4နာရီအချိန်ခြံလိုက်တဲ့ကကျန်တာနာရီဘယ်လောက်လဲအဲ့ဒီနာရီ20ဟာအမြဲတမ်းရှုမှတ်မှုလေးနဲ့နေရမယ့်အချိန်ဒါဘုန်းကြီးတို့ကျေးဇူးတော်ရှင် မာသီဆရာတော်ဘုရားကြီးဟာဒီမြတ်စွာဘုရားဟောတဲ့ဒေသနာတော်အတိုင်းဘုရားရှင်ဟောတော်မူတဲ့အတိုင်းညွှန်ကြားတော်မူတာအဲ့လိုညွှန်ကြားခဲ့တာကို အချို့အချို့ပုဂ္ဂိုလ်များကမဟာစီတရားနည်းကကျမ်းတယ်လို့ဝေဖန်ကြတယ်ပြောကြတယ်တကယ်တော့ဒါမဟာစီနီလာဖရာနီလာဗျာမြတ်စွာဘုရားရဲ့နီးပါဘုရားရှင်ကိုရောမြတ်ကြီးကိုယ်တိုင်ကိုကတရားအထုတ်တဲ့နေရာမှာနားချိန်အားချိန်များပေးသေးရလားဗျာမပေးဘူးယောဂီရဲ့နားရမယ့်အချိန်ဟာလျောင်းဆက်နားနေမှုပြုတဲ့အချိန်နဲ့အိပ်ပျော်တဲ့အချိန်ချမ်းကြံတဲ့အချိန်ဒီမှာမလုပ်နေရမှာလေ အမြဲတမ်းရှုမှတ်နေရမယ်ထိုင်ပြီးတော့ရှုမှတ်ရပ်ပြီးတော့ရှုမှတ်ဈဉ္ညာလျှောက်ပြီးတော့ရှုမှတ်ဒါကြောင့်ရတ္တိယပစ္စည်းမယမပစ္စုဒ္ဓယသင်္ကမိနာနိတိဇာယအာဝရဏိယေဟိဓမ္မိစိတ်တံပရိတောရတိရတ္တိယငြိပစ္စည်းမယမမိုးတော့ရ၌ပစ္စုဒ္ဓယနာနေသောသောထပြီးတော့သင်္ကမိနာဈဉ္ညာလျှောက်၍ရှုမှတ်ခြင်းဖြင့်၎င်းနိတိဇာယထိုင်၍ရှုမှတ်ခြင်းဖြင့်၎င်း အာဝရဏိယေဟိဓမ္မိကာမိသန္တနိဝရဏစတဲ့အကုသိုလ်တရားစုတွေမှဝိဝေစေဝါကင်းစိတ်စေ၍တန်လျင်စိတ်ဓာမိမိစိတ်ကိုပရိတော်ရည်တီထဲဝန်းကျင်စင်ကြယ်စေ၏အဲဒီလိုနန္ဒေစောစောထားပြီးတော့ဈဉ္ညာအမှတ်တရားလေးနဲ့မှတ်နေမယ်ရှုမှတ်တဲ့အာယုဘောမှာရှုစိတ်တွေကလည်းပဲဈဉ္ညာပေါ်မှာပဲမှတ်စိတ်တွေကပ်ပြီးတော့တည်နေမယ်တခြားစိတ်ကြားစိတ်တွေမဝင်နိုင်တော့ဘူးဆိုရင်အဲဒီယောဂီရဲ့စိတ်ဟာညင်နွမ်းတဲ့စိတ်လားစင်ကြယ်တဲ့စိတ်လားဗျာစင်ကြယ်နေပြီ တကယ်လို့ဈဉ္ညာရှုမှတ်ဖို့မိမိမှာပင်မနှွမ်းနေလာပြီဆိုရင်ထိုင်ပြီးတော့ရှုမှတ်ထိုင်ရှုမှတ်တဲ့ခါမှလည်းပဲမိမိရဲ့ခန္ဓာမှာထင်ရှားတဲ့ပေါ်ရန်အာယုံရှုမှတ်လို့ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးဆွဲဆွဲမြဲမြဲကပ်ပြီးတော့တည်နေပြီဆိုရင်အဲ့ဒီတည်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကမ္မဇန္နာပြပါဒစတဲ့နိဝရဏတရားဆိုရင်ဝင်နိုင်သေးရလားဗျာကာမဝိတ္တပြပါရဝိတ္တစတဲ့အကုသလဝိတ္တတေရောဝင်နိုင်သေးရလား လောဘဒေါသမောဟစတဲ့ကိလေသာတရားစုတွေရောဝင်ခွင့်ရသေးရဲ့လားဒီတော့တရားစိတ်ဈာစိတ်တွေမဝင်တော့ဘူးဆိုရင်အဲ့ဒီယောဂီရဲ့တဏ္ဍာမှာမှတ်စိတ်ကလေးကြီးတွေမစင်ကြယ်ပြီဘူးလားဗျာအဲ့လိုစိတ်ကလေးစင်ကြယ်ပြီးတော့နေလိမ့်မယ်ဒီစိတ်ကလေးစင်ကြယ်နေမှဘုန်းကြီးတို့ယောဂီများယုံနာအဖြစ်အပျက်သဘောတွေရဲ့ယုံနာရဲ့အဖြစ်အပျက်သဘောတွေကိုညာနဲ့ဓာတ်ထိတွေ့မှာဒီစိတ်မစင်ကြယ်ပဲနဲ့စိတ်ဟာရောက်ရခံပြီးတော့နောက်ကျနေလို့ရှိရင် ယုံနာအဖြစ်ဖြစ်သဘောတွေကိုသေးသေးချာချာဉာဏ်နဲ့ဓာတ်ထိတွေ့နိုင်မှာမလားဗျာမတွေ့နိုင်တော့ဘူးဒါကြောင့်အဲဒီလိုဉာဏ်နဲ့မြန်မြန်ကြီးတရားတွေ့ဖို့အတွက်အခုတနေ့လုံးလည်းပဲမရမနာအားထုတ်ရတယ်ဉာဏ်ဥယျာဉ်ချိန်ခါကာလမှလည်းပဲည10နာရီခွဲ17နာရီတန်အောင်အားထုတ်ရတယ်ညလင်ရအချိန်မှလျောင်းစင်နားနေမှုပြုပါအဲ့ဒီလျောင်းစင်နားနေတဲ့ကံမှလည်းအမှတ်တမဲ့လားအမှတ်ကလေးနဲ့လားဗျာရှုမှတ်မှုလေးနဲ့ပဲလျောင်းစင်နားနေမှုပြုပါ အဲဒီလိုအိယာကနိုးလာပြီဆိုတာနဲ့တပြိုင်နက်တည်းနိုးစိတ်ကစပြီးတော့ရှုမှတ်ပါအဲလိုရှုမှတ်ပြီးတော့ထလာပြီးတော့တခါတည်းနာနဲ့မလင်းခင်6နာရီမရောက်ခင်တိုင်အောင်ထိုင်ပြီးတော့ရှုမှတ်စဉ်ညာလျှောက်ပြီးတော့ရှုမှတ်လို့မပြတ်မလတ်ရှုမှတ်နေရတော့၄နာရီလောက်ခြံပြီးကြံတဲ့နာရီ20ဟာအမြဲတမ်းအမတ်တတိမလွတ်အောင်ရှုနေရတော့ခြားစိတ်တခြားစိတ်များဝင်ခွင့်ရနိုင်သေးရဲ့လား အဲ့လိုဝင်ခွင့်မရတော့ဘူးဆိုတော့ဒီပုဂ္ဂိုလ်ရဲ့တန်တမ်းမှာဘုန်းကြီးတို့ယောဂီများတာတာဝရိယတတိတမာတိပညာဒီဣန္ဒြေတရားတွေဟာညီညွတ်လာမလားကွဲပြားနေမလားဣန္ဒြေတရားတွေညီညွတ်လာပြီဆိုရင်တော့ဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်တွေကထက်မလားတုံးမလားဗျာဉာဏ်တွေထက်လာပြီဆိုတဲ့ကမိမိအားထုတ်နေတဲ့တရားတွေဟာဆိုးရုံမှလားတိုးတက်မှလားဒီတော့တရားတွေတိုးတက်ပြီးတော့ဟောဘုန်းကြီးတို့ယောဂီများယုံနာဖြစ်ဖြစ်တို့ရဲ့ပြည့်စင်ရဖြစ်တဲ့အငြိမ့်တနိဗ္ဗာန် ကိုယ်တိုင်ပဲဆက်ရောက်မျက်မှောက်ပြုမတွေ့နိုင်မေဘူးလားဒီတော့အာထုတ်တဲ့အခါမှာယန္နအာထုတ်ရမှာလားမယမနာလားဒါဘုန်းကြီးတို့မာသီဆရာတော်ဘုရားကြီးဟောတာလားဘုရားဟောခဲ့တာလားဘုရားဟောခဲ့တာအဲ့လိုမယမနာအာထုတ်လို့တရားအသိဉာဏ်တူတွေရသွားတဲ့ပုဂ္ဂိုလ်တွေရောမရှိပေဘူးလားထင်ရှားတဲ့တာရကလေးတစ်ခုကိုထုတ်ပြီးတော့ပြရရင်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့အလုံးအကျွေးဖြစ်တဲ့ညီတော်အာနန္ဒာကိုကြည်ပါ ညီတော်အာနန္ဒာဟာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ပထမသံဃာယနာကြီးတင်ပွဲကြီးကျင်းပတော်မယ်။အဲ့ဒီအချိန်တိအောင်ညီတော်အာနန္ဒာဟာသောတပန်ရိယာမြပဲရှိသေးတယ်ကိလေသာတွေအလုံးကင်းပြီလားဗျာ။ကိလေသာမကင်းတဲ့ယဟန္တာပုဂ္ဂိုလ်မဖြစ်သေးဘူး။သောတပန်ရိယာလောက်ပဲရှိသေးတယ်သောတပန်မြပဲ။အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပြိဋိဘံမဆန်းခင်မှာညီပွားလိမ္မာအာနန္ဒာတဲ့ ငါဘုရားပြိဋိဘံဝန်ဆံပြီးတဲ့နောက်ပိုင်းမှာဒီတရားတွေကိုကြိုးစားအားထုတ်ရင်တဲ့တင့်မှာတရားသူရနိုင်တဲ့ပါရမီသူရှိတယ်မြတ်စွာဘုရားဗျာဒိတ်တော်များချမှတ်တော်မူခဲ့တယ်ဘုရားရှင်တက်တော်တင်ရှားရှိစဉ်ခါကာလတုန်းကတော့ဘုရားရှင်ရဲ့ဝေယဝဆရေးဆောင်ရွက်နေရတို့တရားအားထုတ်ခြင်းကောင်းကောင်းကြီးရရလားဗျာတရားအားထုတ်ခြင်းမရဘူးမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးအလိုရှိတဲ့အချိန်အလိုရှိတဲ့အချိန်ရအောင်ဆိုပြီးတော့တရားကိုပြောင်းပြောင်းအားမထုတ်နိုင်ချောင် ညဆိုရင်လည်းပဲတခါနဲ့ညင်300ကာဏပါလုံးသုံးချိန်တိုင်တိုင်နဲ့မြတ်စွာဘုရားရှင်တရင်သုံးတော်မူတဲ့ကာဏကုတိတိုက်ကိုပတ်တဲ့ဒီတော့အာနန္ဒာဒီလောက်ဝရိယကောင်းတယ်မြတ်စွာဘုရားကမြန်ညီပေါ်နေမှာအာနန္ဒာလို့အတန်ပြုတ်လိုက်ရင်ချက်ချင်းအရှင်ဘုရားလို့ထူးနိုင်အောင်အလိုရှိတဲ့အချိန်ကိုအလိုရှိတဲ့အတိုင်းရအောင်ဆိုပြီးတော့ဒီခါနဲ့၃ချိန်၃ချိန်သွားသွားပြီးတော့ကန္နာကုတိတက်ကိုပတ်တယ်။နေခင်းအချိန်မှာဆိုရင်လည်းနေခင်းအချိန်မို့မြတ်စွာဘုရားလိုရှိတဲ့အချိန်ရအောင် တရားကိုပြောင်းပြောင်းအာမထုတ်နိုင်ရှာတော့သောတာပန်အရိယာလောက်နဲ့ပဲရပ်တန့်နေတယ်။ဒါကြောင့်မြတ်စွာဘုရားကငါဘုရားပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ပိုင်းမှာတရားအားထုတ်ရင်တဲ့တင့်မှာတရားသူရနိုင်တော့တဲ့ပါရမီတို့ရှိတယ်မြတ်စွာဘုရားမိတ်ရှိတော်။အဲလိုမြတ်စွာဘုရားရှင်ရဲ့အမိန့်တော်ထားတော်မူတဲ့အချက်အတိုင်းပဲဘုန်းကြီးတို့ဗျာဒိတ်တော်မြတ်ထားတော်မူခဲ့တဲ့အတိုင်းပဲညီတော်အာနန္ဒဟာလည်းကြိုးစားပါတယ်။ဟိုရှင်မကတ္တဗမထေရကြီးကလည်းပဲတန်ခါရဏကြီးတင်တော့မယ်ဆိုတဲ့အခါကျတော့ ဒီသံဃာယနာကိုတန်တန်ရှင်းရှင်းယဟန္တာပုဂ္ဂိုလ်တွေနဲ့ပဲတင်ကျင်ပါတယ်ဒါပေမဲ့ညီတော်အာနန္ဒာမပါလို့ကလည်းသံဃာယနာတင်ပွဲကြီးပြီးဆုံးမှာမဟုတ်ဘူးမြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေညီတော်အာနန္ဒာတပါးတည်းကအားလုံးဆောင်ထားတယ်တရားအားလုံးဆောင်ထားတဲ့အတွက်ကြောင့်မို့ဓမ္မဗန္ဒာကာရိကာဆိုတဲ့ဖွဲ့သူများရထားတယ်တရားဗန္ဒာဇိုးကြီးလို့ခေါ်တယ်ဘာဗန္ဒာဇိုးပါလိမ့်မယ်တရားဗန္ဒာဇိုးကြီးတဲ့ဒါကြောင့်တိပိဋက အရှင်မြတ်များဟာဓမ္မဗန္ဒာကာရိကမထေရီဖြစ်ပါတယ်။တရားတွေကိုအကုန်လုံးသွင်းထားတာတရားတွေကိုအကုန်လုံးနှလုံးသွင်းထားတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။အခုမြတ်စွာဘုရားဟောကြားတဲ့တရားကိုဟူသမျှတွေကိုအကုန်လုံးဆောင်ထားတဲ့ညီတော်အာနန္ဒာမပါလို့မဖြစ်ဘူး။ဒီတော့ညီတော်အာနန္ဒာကိုရှင်မာကတ္တဗမထေရကြီးကိုတော်တိုင်ကအားပေးတိုက်တွန်းပြီးတော့တရားအားထုတ်စေပါလေ။သို့တော်လည်းပင်ညီတော်အာနန္ဒာမှာနေခင်အချိန်တွေမှာအားထုတ်ချိန်မရရှာဘူး။ဘာကြောင့်လဲဆိုတော့ဘုရားရှင်ပြိနိဗ္ဗာန်ဝန်ဆံတော်မူပြီးလို့ အခုမှလပိုင်းပဲရှိသေးတာဖြစ်တော့ဒကာဒကမများကမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုလွမ်းတရိယာပြီးလွမ်းဆွေးတဲ့အခါမျိုးမှာညီတော်အနန္ဒာထံမှာလာပြီးတော့မြတ်စွာဘုရားအကြောင်းလေးလျှောက်ထားကြမင်းမြန်းကြအပုသောကဖြစ်တဲ့ပုဂ္ဂိုလ်ကိုလည်းညီတော်အနန္ဒာကတခါလဲဟောကြားပြီးတော့သောကအေးကိုညှိပေးရအဲ့ဒီလိုနဲ့ပဲနေရတဲ့အခါကဏ္ဍကြတော့ညီတော်အနန္ဒာမှာနေခင်းချိန်လေးတရားအထုတ်ချိန်မရရှာဘူးဒါကြောင့်ညအချိန်လေးမှာကြိုးစားပြီးတော့အထုတ်ပါတယ်ဒီလိုနဲ့ပဲ တန်ခါရဏတင်ပွဲကြီးကတဖြည်းဖြည်းတဖြည်းဖြည်းနဲ့နိကနိကလာပြီအဲ့လိုတန်ခါရဏတင်ပွဲကြီးနိကလာတဲ့အချိန်မှာညီတော်အနန္တမလေးပဲယဟန္တာကမဖြစ်သေးမဖြစ်သေးတဲ့အခါကျတော့ဒီကရှင်မကသဗ္ဗမထေရမြတ်ကလည်းပဲတခါတည်းတွန်းအားပေးပြီးတော့တိုက်တွန်းအားထုတ်စေတယ်အဲ့ဒီမှာညီတော်အနန္ဒာကလည်းအတင်းကိုကြိုးစားပြီးတော့အားထုတ်တယ်ညအချိန်ခါကာလမှာမယမနာမယမနာအားထုတ်တဲ့အချိန်ခါကာလမှာဘယ်ရှုမှတ်မှုနဲ့အားထုတ်တယ်လဲဆိုဈဉ္ညာအမှတ်တရားနဲ့အားထုတ်တာဘာနဲ့အားထုတ်တာလဲလေဗျာ ဈဉ္ညာအမှတ်တရားနဲ့အာထုတ်တာဈဉ္ညာရှောင်ပြီးတော့ကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိဆိုတဲ့ဒေသနာတော်အရသွားနေတဲ့အမှုအရာကိုတတိကပ်ပြီးရှုမှန်ပြီးတော့ဈဉ္ညာလျှောက်တယ်။အဲလိုဈဉ္ညာနေလျှောက်ပြီးတော့ရှုမှန်လိုက်ထိုင်ပြီးတော့ရှုမှန်လိုက်ဒီလိုနဲ့လည်းပဲဗာမီကမပြည့်စုံဗာမီမပြည့်စုံနေတဲ့ခါကျတော့ဝိပဿနာဉာဏ်တုမဉာဏ်တုတွေကမယာတိစိတ်ဓာတ်တွေကြဒီလိုနဲ့ဒီမှာမနေ့ကဆိုရင်လည်းပဲတန်ခါရဏတင်ပွဲကြီးကစရတော့မယ်။ရေရောအနန္တမှာလည်းပဲယဟန္တာကမဖြစ်သေးဘူး အဲဒီကံမှာညီတော်အာနန္ဒာဟာတညာလုံးမအိပ်မနေကြိုးစားအားထုတ်တယ်။ကြိုးစားအားထုတ်ပေမဲ့လူလည်းပဲဝရိယတွေကလွန်ကဲနေတဲ့အခါကဏ္ဍကြတော့တမာရီမဖြစ်ပြန်ဘူး။ဝရိယနဲ့တမာရီနဲ့မညီမျှပြန်တော့လည်းပဲဉာဏ်ကမဖြစ်ပြန်ဘူး။အဲလိုဉာဏ်မပြတ်ပဲဖြစ်နေတဲ့အခါကဏ္ဍကြတော့ပင်မပြီးတော့လူဟာလည်းနှုတ်ချိနေပြီ။ဈဉဏ်ကလည်းပဲလျှောက်ပြီးမှနှုတ်ချိနေပြီ။အဲလိုနှုတ်ချိနေတဲ့အခါကျစိတ်ဓာတ်တွေကြာပြီးငါဟာတရားတို့ရနိုင်တော့တဲ့ပါရမီမရှိလို့ထင်ပါရဲ့လေ။ အဲ့လိုစိတ်ဓာတ်တွေကျသွားတဲ့အချိန်မှာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ဗျာဒိတ်တော်မြတ်စကားလေးကိုပြန်ပြီးတော့ကြားရတယ်ညီညီဘွားလေးမအာနန္ဒာငါဘုရားမရှိတဲ့နောက်ပိုင်းမှာသင်တရားကြိုးစားအားထုတ်ရင်သင်မှာတရားတူရနိုင်တဲ့ပါရမီတို့ရှိတယ်လို့ဗျာဒိတ်တော်မြတ်စကားလေးပြန်ကြားရပြန်ပြန်ပြီးအားရတဲ့လာပြန်ကြိုးစားပြီးတော့အားထုတ်ပြန်အဲ့လိုနဲ့ကြိုးစားအားထုတ်ပြန်ဝရိယတွေကလွန်ပြီးတော့တမာရီနဲ့မညီမျှတဲ့အခါကျတော့ဝိပဿနာဉာဏ်ကမဖြစ်ပြန်ပင်ပန်းပြန်ပင်ပန်းပြီးတော့စိတ်ဓာတ်တွေဆုံးနေသွားပြန် အဲ့လိုဆုံးနေသွားတဲ့အချိန်မြတ်စွာဘုရားရဲ့ဗျာဒိတ်တော်မြတ်စကားလေးပြန်ကြားလိုက်စိတ်ဓာတ်တွေတက်ကြွလာလိုက်နဲ့ဒီလိုနဲ့အာထုတ်နေလိုက်တာဘာမှဝိပဿနာဉာဏ်တူးမဉာဏ်တူးတွေမရအောင်အဲ့ဒီမှာယောအနန္တစဉ်းစားတယ်ငါဝရိယတွေလွန်ကင်းနေပြီနဲ့တူတယ်ဝရိယတွေလွန်ကဲပြီးတော့တမာရိကမညီမြမဖြစ်ပဲဖြစ်နေလို့ငါမှဝိပဿနာဉာဏ်အထူးတွေမဉာဏ်အထူးတွေမရတာဖြစ်နေတယ်အဲ့တော့လူလည်းပင်ပန်းလာပြီဒီတော့ငါခိတ္တခဏ လျောင်းဆက်နားနေမှုလေးပြုအောင်မှာပဲတညာလုံးမနာရန်စဉ္ညာရှောက်မှတ်နေတာအဲတော့လျောင်းဆက်နားနေမှုပြုအောင်မှာပဲဆိုပြီးတော့မိမိရဲ့ဂရင်ညောင်ဆောင်ရှိတဲ့နေရာလေးစီကိုတခါလဲခြေတန်းကြွားတိုင်းလမ်းတိုင်းခြားတိုင်းပေါ့ဗျာဟိုမှာတော့ကိစ္ဆန်တော့ဝကိစ္ဆန်မိတိပဇာနာတိတွားနေတဲ့အမူအရာလေးရှုတယ်ဆိုပြီးအမှတ်တရားလေးနဲ့ဈဉ္ညာအမှတ်တရားလေးနဲ့ရှုလာတယ်မိမိရဲ့ဂရင်နားရောက်တဲ့အခါကျရက်တော့ရက်တယ်ရက်တယ်မှတ်တယ်ထိုင်ခြင်းနဲ့စိတ်ဖြစ်လာတဲ့အခါကျထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ ဘုန်းကြီးတို့ယောဂီများတညာလုံးစဉ္ညာလျှောက်မှတ်နေတော့ခါးတွေတောက်တကိုယ်လုံးတောက်တင်းနေတဲ့ခါကျတော့ဂရဏရောက်လာပြီဆိုမှတော့ထိုင်ခြင်းနဲ့စိတ်ရောမဖြစ်ပေဘူးလားဗျာအဲ့ဒီထိုင်ခြင်းစိတ်ကလေးကိုရှုမှတ်လိုက်တယ်ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့တရွေချင်းတရွေချင်းခန္ဓာကိုယ်ကြီးတစ်ပြေးပြေးကျလာတဲ့ခါကျတော့ထိုင်နေထိုင်နေထိုင်နေထိုင်နေအဆင့်ဆင့်အောက်ကိုနှိမ့်ကြနှိမ့်ကြလာတဲ့သဘောလေးကိုတခါတည်းရှုရင်းကနေမှတ်ထိုင်ပြီးပြန်တော့လည်းပဲတညာလုံးစဉ္ညာလျှောက်မှတ်နေတော့ကြိုးတွေကရောမတောင့်တင်းမိဘူးလား အဲ့လိုကြောတွေခါတွေတောင့်တင်းတဲ့အခါလဲကျင်တဲ့စိတ်ကလေးညာရောမဖြစ်ပေဘူးလားဗျာအဲ့တော့လဲပြီးနားကျင်တဲ့စိတ်ကလေးဖြစ်လာတဲ့အခါကျတော့လဲကျင်တယ်လဲကျင်တယ်ဒါရုပ်ကိုရှုတာလားစိတ်နာကိုရှုတာလားစိတ်နာတရားလေးကိုပြန်ရှုနေတာလဲကျင်တယ်လဲကျင်တယ်ရှုနေတယ်တရွေချင်းတရွေချင်းခန္ဓာကိုလှဲတဲ့အခါကျတော့မှလဲတယ်လဲတယ်ရှုနေတာအေးရဖို့လဲနေပြီဆိုတဲ့ကောကစိတ်ဓာတ်တင်းထားတာလားစိတ်ကိုလျှော့ချတာလား စိတ်ဓာတ်ကိုလျှော့ချလိုက်တာအဲ့ဒီမှာတခါတည်းတင်းထားတဲ့စိတ်တွေလျှော့ချသွားတဲ့အခါကျတော့မိမိမှာရှိနေတဲ့တမာရီတရားနဲ့သွားပြီးတော့အညီအများမဖြစ်ပေဘူးလားဗျာဟဲ့တမာရီနဲ့ဝရိယအဲ့ဒီမှာအညီအများဖြစ်သွားပြီးတော့မှလဲတယ်လဲတယ်မှတ်လိုက်တဲ့အခါတဆင်းကြသွားလိုက်တဆင်းပြက်လိုက်တဆင်းကြလိုက်တဆင်းပြက်လိုက်တဆင်းဖြစ်လိုက်တဆင်းပြက်လိုက်တဆင်းဖြစ်လိုက်တဆင်းပြက်လိုက်နဲ့လဲနေရင်ကနေအဆင့်ဆင့်ဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြနေတဲ့သဘောတွေညံထဲမှာတက်ဝင်ပြီးတော့မလာပေဘူးလားဗျာ။ ဟင်အဲ့ဒီကနေဝိပဿနာဉာဏ်တွေတရွေချင်းတရွေချင်းတက်လာလိုက်တာဒီဝိပဿနာဉာဏ်တွေတင်တက်တာလားဆိုတော့မဲ့အစဉ်စဉ်ပိုအစဉ်စဉ်တဖြည်းဖြည်းချင်းတက်လာလိုက်တာနောက်ဆုံးကျန်းကနေပြီးတော့မြေကြီးကနေခြေထောက်ကလည်းအလွတ်လိုက်ခေါင်းကလည်းပဲဟိုကခေါင်းအုံးနဲ့မထိခင်ပေါ့လေကျန်းနဲ့မထိခင်အဲ့ဒီအချိန်လေးမှာပဲဝိပဿနာဉာဏ်တုမဲ့ဉာဏ်တုတွေအစဉ်စဉ်တက်ပြီးကိလေသာအသောကုန်ခံပြီးယဟန္တာမထေရကြီးဖြစ်သွားတယ်။ဘာဖြစ်သွားပါလိမ့်မလဲ။ဒါဘုန်းကြီးတို့ယောဂီများယန္နာယန္နာအားထုတ်လို့လားမယမနာအားထုတ်လို့လား။ မယံမနာတော့ငါပင်မနေပြီဆိုပြီးတော့များဒီတိုင်းပြက်လက်ပြီးနားလိုက်တာမျိုးမဟုတ်ဘူးအမှတ်တတိနဲ့တခါနဲ့မယံမနာရှုမှန်ပြီးတော့အမှတ်တရားလေးနဲ့လဲလိုက်တာလဲလိုက်တဲ့အစင်းစင်းတစင်းပြက်လိုက်တစင်းပြက်လိုက်တစင်းပြက်လိုက်တစင်းပြက်လိုက်တစင်းပြက်လိုက်တစင်းပြက်လိုက်နဲ့အဲ့ဒီမှာဖြစ်ပြဖြစ်ပြဖြစ်ပြတရားတွေကြီးတဲ့အစင်းစင်းမြင်ပြီးတော့ဝိပဿနာဉာဏ်နဲ့အစင်းစင်းတက်ပြီးတော့မဲအစင်းစင်းပိုစင်းစင်းဆက်ရောက်ကိလေသာအာသောကုန်ခန့်ပြီးတော့ယဟန္တာမထေရကြီးဖြစ်သွားတယ်ဗျာဒါဘုန်းကြီးတို့ယောဂီများတာတစ္ဆကိရိယာယာ ယန္နာအာထုတ်တာလားမယံမနာအာထုတ်တာလားကဲမယံမနာအာထုတ်သွားမယ်ဆိုရင်ဘုန်းကြီးတို့ယောဂီများရဲ့တရားဝရိယတတိတမာရိပညာဆိုတဲ့ဒီဣန္ဒြေတရားတွေဟာညီညွတ်မလားကွဲပြားသွားမလားဣန္ဒြေတရားတွေညီညွတ်လာတာနဲ့မြတ်ဝိပဿနာဉာဏ်တွေကရောထက်လာမလားတုံးသွားမလားဒီဉာဏ်တွေထက်မြက်လာတာနဲ့မြတ်မိမိအာထုတ်နေတဲ့တရားတွေဟာဆုပ်ယုပ်သွားမလားတိုးတက်လာမလား တရားတွေတိုးတက်လာလို့ရှိရင်ဝိပဿနာဉာဏ်တွေပြည့်စုံတာနဲ့အမျှမဉ္ဇဉ်ပူညာဆက်ရောက်နိဗ္ဗာန်တည်အောင်မရနိုင်ပေဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများအာထုတ်တဲ့အခါယန္နာယန္နာအာထုတ်ရမှာလားမယမနာအာထုတ်ရမှာလားဒါဘုသူဟောခဲ့တဲ့တရားလဲမြတ်စွာဘုရားဟောခဲ့တဲ့တရားဒီလိုမယမနာအာထုတ်ရမယ်ဆိုတာမာဇီဆရာတော်ဘုရားကြီးကဘုရားဟောတဲ့အတိုင်းညွှန်ကြားပေးတာပဲရှိတယ်ဒါမာဇီဆရာတော်ဘုရားကြီးရဲ့နည်းမဟုတ်ဘူးမြတ်စွာဘုရားဟောတဲ့နည်းဟုတ်တယ်မလား အဲဒါကြောင့်မို့ဒီဆောင်ပုံလေးဆိုဆိုပြီးတော့ဒီနေ့တရားသိရအောင်နော်မနာမယချမ်းမပြရှုမှန်မြဲရမည်မနာမယချမ်းမပြရှုမှန်မြဲရမည် ဒီတော့ဘုန်းကြီးတို့ယောဂီများဒီလိုသာအမှတ်မြဲသွားပြီဆိုရင်ကတော့အိန္ဒြေတွေညီညွတ်ထက်မြက်ဝိပဿနာဉာဏ်တွေတက်ပြီးတော့တရားအသိဉာဏ်တူတွေဉာဏ်ဉာဏ်ကြီးရမှာလားနှင်းနှင်းရမှာလားဗျာဉာဏ်ဉာဏ်ကြီးရနိုင်တယ်ဒါကြောင့်ဘုန်းကြီးကယောဂီများကိုအခု ချောတိုင်တက်တဲ့ခါမှာအောက်ကတွန့်တင်တယ်လို့ဘုန်းကြီးကတွန့်ပို့ပေးနေတာအဲဒီဘုန်းကြီးတွန့်တင်ပေးလိုက်တဲ့အတိုင်းမိမိတို့ကလည်းအားဆိုင်ပြီးတော့တအားဆိုင်ပြီးတော့သာတက်လိုက်မယ်ဆိုရင်ပန်းတိုင်းနိဗ္ဗာန်ဆိုတဲ့ပန်းတိုင်းမရောက်နိုင်ပြီဘူးလားဗျာဒါကြောင့်တတ္တသတ္တိသကိရိယာယတံပါတိတိ တထာဆိုယုံနာဓမ္မသင်္ကာရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရ၌တတိစ္စကရိယာယမနာမယချမ်းမပြအောင်ရှုမှပွားများအားထုတ်ခြင်းဖြင့်လည်းပင်တံပါရီတိဝိပဿနာဉာဏ်ဤထက်မြက်ခပြည့်စည်ပြည့်စုံစေနိုင်ပါပေကုန်၏ဣတိဤသို့အဝေါစကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း Maya Sudiatinya